ရှမတဲခရင်ခန်းကြီးရှိအငယ်1မှ4ကိုရိုဒီတောင်ပေါ်ကဆင်းကြွတော်မူလျင်များစွာသောလူအပေါင်းတို့သည် နောက်တော်သို့လိုက်ကြ၏ထိုအခါနူနာဆွဲသောသူတယောက်သည်ညွတ်ပြက်လျက်သခင်အလိုတော်ရှိလျင်ကျွန်တော်ကိုတန်ရှင်းစေနိုင်တော်မူသည်ဟုလျှောက်လေ၏ယေရှုကလည်းငါအလိုရှိ၏တန်ရှင်းခြင်းသို့ရောက်စေဟု မိန့်တော်မူလျက်လက်တော်ကိုဆန့်၍ထိုသူကိုတို့တော်မူ၏ထိုခဏချင်းတွင် နူနာပြောက်၍ တန်ရှင်းခြင်းသို့ရောက်လေ၏ယေရှုကလည်းတင်တရီပြုဤအကြောင်းကိုအဘယ်သူအားမျှမပြောနှင့်ယေပရောဟိတ်ထံသို့တွား၍ကိုကိုပြလော့သူတစ်ပါး၌တက်တည်ဖြစ်စေခြင်းဟာမောရှေစီရင်မှထားသော ပူဇော်တကာကိုဆက်လော့ဟုမိန့်တော်မူ၏အငယ်9မှ73ထို့နောက်မှ ကပေရနောင်မြို့သို့ကြွဝင်တော်မူလျင်တမှုတယောက်သည် အတန်တော်သို့လာ၍သခင် ကျွန်တော်ဤငယ်သားတယောက်သည်လက်ခြေသေးသည်အနာနှင့် ပြင်းစွာခံရ၍အိမ်တွင် တုံးလုံးနေပါသည်ဟု တောင်းပန်လေ၏။ယေရှုကလည်း၊ငါလာ၍ချမ်းသာပေးမည်ဟု မိန့်တော်မူလျှင်၊တပ်မှူးက၊သခင်ကျွန်တော်၏အိမ်မိုးအောက်သို့ကြွဝင်တော်မူခြင်းကျေးဇူးတော်ကို ကျွန်တော်မခံထိုက်ပါ။အမိန့်တော်တခွန်းရှိလျှင်ကျွန်တော်၏ငယ်သားသည်ချမ်းသာရပါလိမ့်မည်။ဥပမာကား၊ကျွန်တော်သည်မင်းအောက်၌ ကျွန်ခံသောသူဖြစ်တော်လဲစစ်သူရဲများကိုအုပ်စိုး၍တဦးကိုသွားချေဟုဆိုလျှင်သွားပါ၏။တဦးကိုလာခဲ့ဟုဆိုလျှင်လာပါ၏။ကျွန်ကိုလည်းဤအမှုကိုလုပ်တော့ဟုဆိုလျှင်လုပ်ပါ၏ဟုတပ်မှူးလျှောက်လေ၏။ထိုစကားကိုယေရှုသည်ကြားလျှင်အံ့ဩခြင်းရှိ၍၊ငါအမှန်ဆိုသည်ကား၊ဤမျှလောက်သောယုံကြည်ခြင်းကိုဣသရေလအမျိုး၌ပင်ငါမတွေ့ဘူးသေး ငါဆိုပြန်သည်ကားလူများတို့သည်အရှေ့အရပ်အနောက်အရပ်မှလာ၍ကောင်းကင်နိုင်ငံတော်၌အာဗြဟံ၊ဣဇာက်၊ယာကုပ်တို့နှင့်တကွလျောင်းရကြလတံ့။နိုင်ငံတော်သားတို့သည်လည်းငိုကြွေးခြင်း၊အံသွားခဲကြိတ်ခြင်းရှိရာပြင်အရပ်မှောင်မိုက်ထဲသို့နှင်ချခြင်းကိုခံရကြလတံ့ဟု နောက်တော်သို့လိုက်သောသူတို့အားမိန့်တော်မူပြီးမှ၊တပ်မှူးအားသင်သွားလော့။ယုံကြည်သည်နှင့်အညီ င်၌ဖြစ်စေဟုမိန့်တော်မူ၏။ထိုခဏခြင်းတွင် သူ၏ငယ်သားသည်အနာရောဂါကင်း၍သက်သာခြင်းသို့ရောက်လေ၏။ထိုနောက်မှယေရှုသည် ပေတရုအိမ်သို့ကြွ၍ပေတရု၏ယောက္ခမသည်ဖျားနာစွဲလျက်တုံးလုံးနေသည်ကို တွေ့မြင်တော်မူ၏။ထိုမိန်းမ၏လက်ကို တို့တော်မူလျှင်သူသည်အဖျားပျောက်သဖြင့်ထ၍ဧည့်သည်ဝတ်ကိုပြုလေ၏ ညဥ်ရ၌နတ်ဆိုးဆွဲသော သူအများတို့ကိုအထံတော်သို့ဆောင်ခဲ့၍နှုတ်တော်မွဲ့ခါမျှနှင့် ထိုနတ်တို့ကိုနှင်ထုတ်တော်မူ၏။နာသောသူရှိသမျှတို့ကိုတက်တာစေတော်မူ၏။ထိုအကြောင်းအရာဟုမူကားသူသည် အကျွန်ုပ်တို့အနာယောဂဝေဒနာများကိုယူတင်ဆောင်ရွက်လေသည်ဟုပရောဖက်ဟေရှာယဟောဘူးသောစကားပြည့်စုံမိအကြောင်းဖြစ်သည်အငယ်၁၈မှ22 များစွာသောလူအပေါင်းတို့သည် ကိုယ်တော်ကိုဝန်းရံလျက်နေကြသည်ကို မြင်တော်မူလျှင်၊ကမ်းတဘက်သို့ကူးမည်အကြောင်း အမိန့်တော်ရှိ၏။ထိုအခါကျမ်းပြုဆရာတယောက်သည်လာ၍၊အရှင်ဘုရား၊ကိုယ်တော်ကြွတော်မူရာအရပ်ရပ်သို့အကျွန်ုပ်လိုက်ပါမည်ဟုလျှောက်လေ၏။ယေရှုကလည်း၊မြေခွေးသည်မြေတွင်းရှိ၏။မိုဃ်းကောင်းကင်၌ကျင်လည်သောငှက်သည်နားနေရာအရပ်ရှိ၏။လူသားမူကားခေါင်းချရာမျှမရှိဟုမိန့်တော်မူ၏ အခြားသောတပည့်တော်ကလည်းသခင်အကျွန်ုပ်အဖကိုရှေးဥစွာတွား၍တင်းကြိုရသော အခွင့်ကို ပေးတော်မူပါဟုလျှောက်လေ၏ယေရှုကလည်းငါနှုတ်သို့လိုက်တော့လူသေးတို့သည်မိမိတို့လူသေးတို့ကိုတင်းကြိုပါလေစေဟုမိန်တော်မူ၏အငယ်23မှ29ထိုအခါလှေထဲသို့ဝင်တော်မူ၍တပည့်တော်တို့သည်လိုက်ကြ၏အိုင်၌လှိုင်းတပိုးပြင်းစွာထ လှေကိုလွှမ်းလေ၏ကိုရောသည်ကျိမ့်ဆက်၍နေတော်မူ၏တပည့်တော်တို့သည် ချင်းကပ်၍ကိုရောကိုနှိုးပြီးလျင်သခင်အကျွန်ုပ်တို့သည်ပျက်စီးခြင်းသို့ရောက်ပါ၏ကယ်မတော်မူပါဟုရှောက်ကြသောကိုရောကယုံကြည်အားနည်းသောသူတို့အဘဲကြောင့်ကြောက်တတ်သည်ဟု မေးတော်မူပြီးလျင်ထား၍လေနှင့်ပင်လယ်ကို ဆုံးမတော်မူသည်ဖြင့်အလွန်ตายရလေ၏ထိုလူတို့ကလည်းဤသူကအဘယ်သို့သောသူနည်း လေနှင့်ပင်လေသည်သူ၏စကားကိုနားထောင်ပါသည်တကားဟုအံ့ဩကြ၏အငယ်28မှ34ကံတစ်ဖက်ဂါဒရပြည်သို့ရောက်တော်မူသောအခါနတ်ဆိုးဆွဲသော လူနှစ်ယောက်တို့သည် ထိုလမ်းကိုအဘယ်သူမျှမတွားနိုင်အောင် အလွန်ကြမ်းကြုတ်စွာပြုလျက်တင်းကျင်းတစားပြင်မှထွက်လာ၍ကိုရကိုခီးဥကြိုပြုပြီးလျင်ဘုရားသခင်သားတော်ယေရှု ကိုယ်တော်သည်အကျွန်ုပ်တို့နှင့်အဘယ်သို့ဆိုင်သနည်း။အချိန်မရောက်မှီအကျွန်ုပ်တို့ကိုညှဉ်းဆဲခြင်းငှါကြွလာတော်မူသလောဟုအော်ဟစ်၍လျှောက်ကြ၏။ထိုသူတို့နှင့်မနီးမဝေးသော အရပ်၌များစွာသောဝက်အစုသည် ကျက်စားလျက်ရှိ၏။နတ်ဆိုးတို့လည်း၊ကိုယ်တော်သည်အကျွန်ုပ်တို့ကိုနှင်ထုတ်လျှင်ထိုဝက်အစုထဲသို့ဝင်ရပါမည်အကြောင်း အခွင့်ပေးတော်မူပါဟု တောင်းပန်ကြသော် သွားကြဟုမိန့်တော်မူ၏။နတ်ဆိုးတို့သည်ထွက်၍ဝက်ထဲသို့ဝင်သည်ဖြင့်ဝက်အစုရှိသည်မြသည်အိုင်ကန်းဆောက်ကိုတဟုန်တီးပြေးဆင်း၍ရေ၌တည်ကြ၏။ဝက်ကြောင်းသောသူတို့သည်လည်းပြေး၍မြို့ထဲသို့ဝင်ပြီးလျှင်နတ်ဆိုးဆွဲသောသူတို့၏အကြောင်းမှဆက်၍ဖြစ်လေသည်မြတို့ကို ကြားပြောကြသောတမျိုးလုံးလဲယေရှုကို တွေ့အံ့သောငါထွက်လာကြ၏ကိုတော့ကိုတွေ့မြင်လင်မိမိတို့ပြည်က ထွက်သွားတော်မူမည်အကြောင်းတောင်းပန်ကြ၏